အခန်းကြီး3အငယ်1မှ9လူအသက်ကိုတတ်တတ်သောမြို့၌အမင်္ဂလာ ဖြစ်စေသောလှည့်စားခြင်းအနိုင်ထက်ပြုခြင်းနှင့်ပြေဝ၏ဖမ်းမိသော အရာကိုမလွတ်တတ်နှင်တန်နှင့်ရိုက်တန်လှဲဘိန်လှိမ့်တန်မြင်းခုန်တန်ယထာပြေးတန်ကိုကြားရ၏မြင်းစည်းသူရဲ့သည်မိတောက်သောဓာလျက်စစ်ပြက်သောလှံကိုခြီလျက်တိုက်သောသူရဲ့အများနှင့်သေသောသူအပုံပုံရှိကြ၏ အသေးကောင်တို့ကို ရေတွက်၍မကုန်နိုင်။လူသေကောင်များကိုထိမိ၍လဲတတ်ကြ၏။အဆင်းလှ၍ပြုစားတတ်လျက်၊မတရားသောမေထုန်အမှုနှင့် ဆုံးမအတတ်အားဖြင့်၊လူအမျိုးမျိုးအနွယ်နွယ်တို့ကို ကုန်သွယ်လုပ်တတ်သော ပြည်တန်ဆာမိန်းမသည် မတရားသောမေထုန်ကိုပြုဖန်များသောကြောင့်၊ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသည်ကား၊သင့်တဘက်၌ငါနေ၏ သင်အဝတ်ကိုသင်၏မျက်နှာပေါ်မှာလှန်၍အတိုင်းတိုင်းအပြည်ပြည်ရှေ့မှသင်၌အချီးစီးရှိခြင်းအရှက်ခွဲခြင်းကိုငါပြမည်သင်၌မစင်ကိုပြည့်၍ညှဉ်းညူးစေပြီးမှသူတစ်ပါးတို့ကြည်เสียထားမည်သင်ကိုမြင်သမျှသောသူတို့ကနေနဝေးမြို့ပျက်စီးပြီးအဘဲသူမြည်တမ်းမည်နည်းဟုဆိုလျက်တင့်ထံမှပြေးချလိမ့်မည်နှစ်သိမ့်စေသောသူတို့ကိုတင့်အဖို့အဘဲမှာ ငါရှာ၍ရနိုင်သနည်းအငယ်ရှမှဆနှစ်တင်းဒီမြစ်ကြားမှတည်သောနောမုံမြို့ထက်ကြီးမြတ်သလိုထိုမြို့ကိုရေဝိုင်းလျက်ပင်လယ်သည်မြို့ကျုံးဖြစ်၏မြို့ရိုးလည်းပင်လယ်နှင့်ဆက်တည်းအဲသီယိုပီပြည်နှင့်အဲဂုတုပြည်သည်သူ၏လက်နက်ဖြစ်၏ရေတွက်၍မကုန်နိုင်ဖုဒပြည်နှင့်လိဗုပြည်လည်းသူ၏လက်နက်အဝင်ဖြစ်၏ သို့တော်လည်းထိုမြို့ကိုရန်သူတို့သည်တိုက်၍သိမ်းသွားကြပြီမြို့သားငယ်တို့ကိုလမ်းဦးရှိသမျှတို့၌ချိုးဖဲ့လျက်ဂုံတရေရှိသော မြို့သားတို့ကိုစီးရန်ချလျက်အာချီသောမြို့သားအပေါင်းတို့ကိုတန်ကြိုးဖြင့်ခြိနှောင်လျက်ပြုကြပြီတင်ဒီလဲမိမောတွေဝေလျက်ပုန်းရှောင်၍နေရလိမ့်မည်ရန်သူဤလက်နှင့်လွတ်အောင်ခိုင်ခန့်သောအရက်ကို ရှာရလိမ့်မည်။တင်ဤရဲတိုက်ရှိသမျှတို့သည်ရှေးဥစွာမှဲ့သောအတီးကိုတီးသောသင်္ဘောတဖန်းပင်နှင့်တူကြလိမ့်မည်။လှုပ်လျင်စားခြင်းသော သူ၏ပါဇက်သေးသို့ကြလိမ့်မည်။အငယ်73မှ78တင်ဤလူတို့သည်တင်းအလယ်၌မိမကဲ့သို့ဖြစ်၍ပြည်တကားတို့သည် ရန်သူတို့အားကျဲကျဲဖွင့်လျက်ကန့်လန့်ကျင်တို့သည် မီးလောင်လိမ့်မည် ရန်သူဝိုင်းထားသောကာလဖို့ရေကိုခတ်ထားလော့ရဲတိုက်တို့ကို ခိုင်ခန့်စေလော့ရွှွန့်တဲသို့ဝင်၍အုတ်မြေကိုနင်းနယ်လော့အုတ်ဖိုကိုပြင်ဆင်လော့ထိုအရ၌ပင်တင့်ကို မီးလောင်လိမ့်မည်ဓာနှင့်ခုတ်ဖြတ်လိမ့်မည်ရာလက်ဂျိုင်းကိုက်စားတဲ့ကဲ့သို့ကိုက်စားလိမ့်မည်ရာလက်ဂျိုင်းနှင့်အယဘာဂျိုင်းကောင်တို့သည် များတဲ့ကဲ့သို့တင်ဤလူတို့ကိုများပြားစေခြင်းငှာ ကျူးစားလော့မိုးကောင်းကင်ကျယ်များသည်ထက်တင်ဤကုံတယ်တို့ကိုများပြားစေတော်လဲရလက်ဂျိုင်းတို့သည်နှံ့ပြား၍ပြန်သွားတတ်ကြ၏တင်ဤမင်းသားတို့သည်အယဘာဂျိုင်းကဲ့သို့၎င်းဘိုးတို့သည်ဂောဘဂျိုင်းကဲ့သို့၎င်းဖြစ်၍ချမ်းသောအခါဆောင်ရမ်းနားမှပြစ်တတ်ကြ၏နေထွက်သောအခါပြန်သွား၍အဘယ်ရက်သို့ရောက်တီကိုမတိရ ။အိုအာရှုရိရှင်ဘုရင်၊သင်၏သိုးထိန်းတို့သည်အိပ်ပျော်လျက်၊သင်၏မှူးမတ်တို့သည်ကျိန်းဝပ်လျက်၊သင်၏လူအပေါင်းတို့သည်တောင်ရိုးပေါ်မှာအရပ်ရပ်သို့ကွဲပြားလျက်ရှိ၍၊အဘယ်သူမျှမစုဝေးစေ။သင်၏အနာမပျောက်နိုင်။ပြင်းစွာခံရ၏။သင်၏သိတင်းကိုကြားသမျှသောသူတို့သည်သင့်အပေါ်မှာ လက်ခုပ်တီးကြလိမ့်မည်အကြောင်းမူကားတင်ပြုသောအာရမအမှုကို မခံဘဲလွတ်တော်သူကားအပေသူနီပရောဖက် နာဟုံစီရင်ရေးထားသောအနာဂတ်ကျမ်းဖြစ်၏